ညောင်းလာရင်ညောင်းတာကိုရှုနောက်ပြောကရာလာရင်ရာတာကိုကြားတယ်ရတယ်ရှုပြရသွားရင်ဖောင်းတာပိန်တာပြန်ရှုတစုံတစ်ခုကိုရှုပြီဆိုလို့ရှိရင်အဲ့ဒီရှုရတစုံတစ်ခုရက်မသွားမချင်းသုံးမသွားကုန်မသွားမချင်းဆက်ဆက်ပြီးရှုသုံးသွားကုန်သွားပြီဆိုတော့ပင်နိုင်ဖြစ်တဲ့ဖောင်းမှုဝါယောဒပိန်မှုဝါယောဒကိုပြန်ရှုမလွယ်ဘူးလားအဲ့ဒါလို့ရှုရင်ရှုရင်နဲ့ဝါယောယုတ်နဲ့တကွာ ပထဝီအာဘောဒေသောနဲ့နံသဘောတွေပါအမှန်တိုင်းသိလာပြီဆိုတော့ကိလေသာငြိမ်းလို့ဆင်းရဲငြိမ်းတယ်ကဲမများဘူး9မိနစ်လောက်စမ်းကြည့်ကြလို့ပြင်းထိုင်ကြကြုံညုံထိုင်ကဲအစမ်းမယ်တော်လောက်ပါပြီဘုန်းကြီးတို့တရားသိမှုအချိန်နောက်ကျသွားမှဆိုလို့ပြန်စလိုက်ကြအောင် ဘုရားဆင်းရဲကလွတ်မြောက်ရေးအတွက်ကယ်တင်ရှင်ဖြစ်တဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုပြည့်မှုတွေကို ခုခံကာကွယ်ဖို့ပြည့်မှုတွေနဲ့တွေ့တဲ့အခါမှာမဆင်းရဲဖို့စီးပွားပြည့်တည်ဖြစ်စေကုံယုံသည်ဖြစ်စေသားသေးသည်သမီးသေးသည်ဖြစ်စေမေမိဘသေးသည်ဖြစ်စေ အိမ်မီးလောင်ရေရေတိုက်စားလို့ပြက်စီးသည်ဖြစ်စေဘယ်လို အပြက်နဲ့ပဲတွေ့တွေ့အဲ့ဒီအပြက်တွေကိုအပြက်တွေရဲ့ဓာန်ခံနိုင်ပြီးတော့ဆင်းရဲမှုမဖြစ်ဘဲနဲ့ချမ်းသာစေတဲ့ဤကောင်းလံကောင်းဖြစ်တဲ့ဒီဤကိုမြတ်စွာဘုရားအရှင်အနန္ဒာအညွှန်ကြားတော်မူရာခြင်းဖြစ်တဲ့အကြောင်းဤဓာန်လေးဘုန်းကြီးတို့နည်းနည်းပြန်ကြည့်ကြရအောင် ဘယ်လိုကနေပြီးတော့အရှင်အနန္ဒာကိုမြတ်စွာဘုရားဟာဒီတရားကဲတင်ရှင်အနေနဲ့ညွှန်ကြားတော်မူရသလဲဆိုတာဒီတရားအစကပြောခဲ့တဲ့အတိုင်းပဲမြတ်စွာဘုရားဟာ45ဝါမြောက်ဖြစ်တဲ့နောက်ဆုံးဝါမှာဝေလူဝရွာမှာဝါကပြီးတဲ့နောက်အစဉ်အတိုင်းသာဝတိကြီးကိုပြန်ကြွတော်မူတယ် ဝေသာရီအနိကဝေလူဝရွာကနေပြီးတော့အရှင်းမြောက်ဖြစ်တဲ့သာဝတိတီပြန်ကြွလို့ဝါကျွတ်တဲ့အခါလို့ပေါ့လေသာဝတိတီပြန်ရောက်တော့သဇောင်းမုံလဇန်ရှိရဲ့အဲ့ဒီနေ့လောက်မှရောက်သွားတယ်ဒီနေ့မှအရှင်သာရိပုတ္တရာလည်းပဲမြတ်စွာဘုရားနဲ့အတူတကွသာဝတိတီပြန်လာရင်က မိမိတရင်300အကြောင်းရောက်တဲ့အခါကျတော့တရင်300အကြောင်းမှာသေနာတနာတန်ရှင်ရေးလေးတွေကျောင်းအသုံးဆောင်အစီအစဉ်တကျဖြစ်အောင်တန်ရှင်ရေးလုပ်လို့ပြီးတဲ့အခါကျတော့ရှင်သာရိပုတ္တရာရဲ့တပည့်များကအရှင်သာရိပုတ္တရာကိုဝေကြီးဝငယ်ပြုပြီးပြန်သွားကြတော့အရှင်သာရိပုတ္တရာဟာတရေနယ်အခင်းလေးကိုယူပြီးတော့တိဋ္ဌိယတနေရာမှာတရေနယ်လေးခင်းလေးခင်းပြီးတော့ တမာပဝင်စားပြီးတမာပချမ်းသာကိုခံစားရတယ်တမာပချမ်းသာခံစားပြီးတမာပကထတဲ့အခါကျတော့စိတ်ထဲမှာပေါ်လာတယ်ရှင်တော်မြတ်ဖရာနဲ့တကွရှင်တော်မြတ်ဖရာရဲ့တပည့်တာဝကကြီးများဘယ်ပုဂ္ဂိုလ်ကများဥစွာပြိဋိဘံဆံရပါလိမ့်မလဲလို့ရှေးအစဉ်အလာကိုသူကြည့်တဲ့အခါကျတော့ မြတ်စွာဘုရားပြိဋိဘံမစံမီအက္ခတာဝကမထီကြီးများကပြိဋိဘံစံနာကို တွေ့တဲ့အတွက်မိမိရဲ့ပြိဋိဘံစံမှုရက်ကိုကျွေညာတော်နဲ့ကြည့်လိုက်တဲ့အခါကျတော့မိမိရဲ့ဇီဝိတိန်တရေသက်တမ်းဟာ9ရက်သာရှိတော့တာကို ရှင်သာရိပုတ္တရာမြင်တော်မူတဲ့9ရက်သာရှိတာမြင်တော်မူတော့ ခဏရရှိရဲ့ပြိဋိဘံသမ္မပဲပြိဋိဘံမစံသေးပဲနဲ့ရှုထားလို့ရအောင်လုံးတော့လုံးလို့ရတယ်ဘာလို့ရတယ်လဲဆိုတော့အိဋ္ဌိပတ်၄ပါးပွားရတယ်အိဋ္ဌိပတ်၄ပါးကိုမိမိတဏ္ဍာမှာထက်တဲ့တဏ္ဍာအင်ကောင်းအားကောင်းဖြစ်အောင်ပွားထားရတယ်သန္တာအိဋ္ဌိပတ်စိတ်ဓာအိဋ္ဌိပတ် ဝိရိယအဋ္ဌိပါဝိမန္တအဋ္ဌိပါဆိုရဲအဋ္ဌိပါ၄ပါးပွားလို့ရှိရင်နိုင်နေကြွမ်းကျင်ပြီးအားကောင်းပြီဆိုလို့ရှိရင်တော့ပရိနိဗ္ဗာန်စံမဲ့နေ့ရွှေ့ရလို့ရတယ်နောက်တနည်းကတော့အာယုသင်္ခါရမလွတ်တည်းပဲထားလို့ရှိရင်လည်းရွှေ့လို့ရတယ်သို့တော်လည်းပဲဖြစ်လာတဲ့အကြောင်းတွေစုပေါင်းပြုပြင်ထားလို့ ပြုလုပ်ပေလို့ဖြစ်ပေါ်လာတဲ့ယုတ်တရားနံတရားအစုဒီအစုဟာပြက်ပြက်ကြီးနေရတာဖြစ်တော့ဖြစ်လိုက်ပြက်လိုက်ပြက်လိုက်ပြက်လိုက်နဲ့ဒီဆင်းရဲတွေကရှိနေတယ်အရှင်သာရိပုတ္တရာတဏ္ဍာမှာလောဘဒေါသမောဟအစိုက်တဲ့ကိလေသာမီးတွေကအပြည့်အငြိမ်းသွားလို့မို့ကိလေသာဆင်းရဲမရှိတော့လည်းပဲအရှင်မြတ်ရဲ့တဏ္ဍာမှာယုတ်တရားအစုနံတရားအစုကတော့ရှိနေသေးတယ် သင်္ခတလို့ခေါ်တဲ့အကြောင်းနေစုပေါင်းပြုလုပ်ပေးလို့ဖြစ်ပေါ်လာတဲ့ဒီရုပ်စုနာမ်စုဟာတပြက်တည်းပြက်နေတော့ဆင်းရဲနေတာပဲတကယ်လို့သာဒီယုံနာအစုဟာနောက်ထပ်ထပ်ပြီးတော့မဖြစ်တော့ဘဲနဲ့ပဝတ္တခေါ်တဲ့မပြတ်ဖြစ်နေတဲ့သဘောကနေပြီးအပဝတ္တခေါ်တဲ့အဖြစ်လုံးဝရပ်သွားတဲ့သဘောရောက်ပြီဆိုလို့ရှိရင်တော့ဆင်းရဲခတ်သိမ်းငြိမ့်ပြီ ဒီတော့အရှင်သာရိပုတ္တရာကမိမိရဲ့ပြိဋိဘံစံရက်ကိုရွှေ့မထားလို့ဒါနဲ့ပဲဟုတ်ပြီပြိဋိဘံစံမဲ့ရက်ကတော့ရက်ပိုင်းခြားတလောက်ပဲရှိတော့တယ်ဒီတော့နောင်တော့နောင်တော့ညီတော့ညီတော်တွေပြိဋိဘံစံနာဘယ်မှာစံညသလဲရွှေညာတော်နဲ့ကြည့်တော့ အရှင်ရာဟုလာမထေရကတာဝတိဏနတ်ပြည်မှာပြိဋိဘံသန္တာကိုတွေ့ရတယ်။အရှင်ကောဏညမထေရကတော့သတ္တန္တအိုင်မှာပြိဋိဘံသန္တာကိုတွေ့ရတယ်။ဒီတော့ငါကိုယ်တိုင်တော့ဘယ်ပြိဋိဘံဘယ်မှာပြိဋိဘံသံရမလဲ။ကြည့်တဲ့အခါကျတော့မိမိရဲ့ပြိဋိဘံသံရနေရာဟာမိမိရဲ့မွေးဖွားရာတိုက်ခန်းမှာပဲလို့မြင်တော်မူတဲ့ ဒါနဲ့ဘာကြောင့်ပြိဋိဘံဆံရဟာမွေးဖွားရတိုက်ခန်းမှာဖြစ်တဲ့လဲလို့တဆင့်ကြည့်ပြန်တဲ့အခါကျတော့အရှင်သာရိပုတ္တရာရဲ့မေတော်တာရီပုံနေမကြီးကဗုဒ္ဓရဲ့တပည့်ပါဝကမဟုတ်ဘူးသူရဲ့သားတွေသမီးတွေဟာ9ယောက်လုံးယဟနာဖြစ်ကုန်ကြတော်လည်းပဲ ရှင်တော်မြတ်ဘုရားရဲ့တရားရည်အမြဲစိတ်တိုက်ကြွမှုကြောင့်ရှင်တော်မြတ်ဘုရားရဲ့အဆုံးအမပေါ်မှာတည်ပြီးတော့ဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှန်နေကြညာညလို့မလို့လောဘဒေါသမောဟအစိုက်တဲ့ကိလေသာခတ်သိမ်းကင်းငြိမ်းလို့မို့ခဏယောက်လုံးယဟန္တာဖြစ်သွားတော်လည်းပဲခဏယောက်လုံးယဟန္တာဖြစ်သွားကြတော်လည်းပဲ မေတော်ဖြစ်တဲ့သာရိပုံနေမကြီးကတော့ခေါင်းမာမာနဲ့ဟိန္ဒူဗြဟ္မဏအယူပဲယူနေတယ်အရှင်သာရိပုတ္တရာရဲ့အရှင်သာရိပုတ္တရာရဲ့ညီတော်ဖြစ်တဲ့ရေဝဒရဲ့ဥပရေဝဒရဲ့စုံဒရဲ့သားတော်၄ယောက်ယဟန္တာတွေကြီးဖြစ်တဲ့ ညီမတော်တယ်ဆိုလို့ရှိရင်လည်းပဲဇာလာဥပဇာလာတိတုပဇာလာဆိုတာမိန်းကလေး၃ယောက်ဘေကုဏီမတွေပြုပြီးတော့တရားကျင့်ကြတော့ယဟန္တာမတွေဖြစ်ကုန်ကြတယ်အားလုံး9ယောက်ယဟန္တာ9ယောက်ရဲ့မိခင်ကြီးဟာမြတ်စွာဘုရားကိုတောင်းမှမယုံကြည်ဘူးမြတ်စွာဘုရားရဲ့တရားတော်ကိုတောင်းမှမယုံကြည်ဘူးမြတ်စွာဘုရားရဲ့တပည့်တန်ဃာကိုတောင်းမှမယုံကြည်ဘူးဘာယုံကြည်သလဲဆိုတော့ ငါကိုကောင်းငင်ကအင်မတန်တကိုးကြီးတဲ့မဟာပြမကြီးကဖန်ဆင်းလွှတ်လိုက်တာဖန်ဆင်းပြီးတော့မဟာပြမကြီးကငါတဏ္ဍမှာအသက်ဝိညာဉ်ခေါ်တဲ့အတ္တခေါ်တဲ့အင်မတန်အဖို့မပြတ်နိုင်မွန်မြတ်နိုင်တဲ့မွန်မြတ်တဲ့အရာလေးငါတဏ္ဍတွင်းပေးလိုက်လို့မလို့ငါအသက်ရှင်ပြီးတော့နေတာဒါကြောင့်ငါရဲ့အာကိုရာ အာထောရာဟာမဟာပြမကြီးပဲလို့အဲ့ဒါလို့ယူဆယုံကြည်နေတယ် တာရီပုံနှင်းမကြီးရဲ့ဖရာကမဟာပြမကြီးပရမေသွာရလို့လည်းခေါ်တယ်ပရမိတ်တရလို့လည်းခေါ်တယ်ပရမအတ္တလို့လည်းခေါ်တယ်ဟိန္ဒူယမနာအယူဝါဒပေါ့အတ္တရှိတယ်ငါတဏ္ဍာမှာသူ့တဏ္ဍာမှာဟိုပုဂ္ဂိုလ်ဟိုလူဟိုတ attva ရဲ့တဏ္ဍာမှာရောမပြတ်မစည်းပဲ တည်မြဲပြီးတော့တဘဝပြီးတဘဝကူးပြောင်းသွားလာနေတဲ့အတ္တခေါ်တဲ့အသက်ဝိညာဉ်လေးဇီဝအတ္တလေးမဟာမြမကြီးကသွင်းပေးလို့ဒုံမြမှာအသက်ရှင်လှူရှားနေအင်မတန်ကျေးဇူးတင်စရာကောင်းတဲ့ငါတို့ဖရာကြီးပဲလို့အဲ့ဒါလိုယူဆတယ်တိရအရှင်သာရိပုတ္တရာကသူ့မေတော်ကိုသူဟောတော့ဟောပါလိမ့်မယ်ရှိကလည်းဟောခဲ့ပါလိမ့်မယ် သို့တော်လည်းပဲမေတော်တရားအကျွတ်တရားမရလို့မလို့ခေါင်းမာစွာနဲ့ဗြဟ္မဏဟိန္ဒူအယူဝါဒပဲယူနေတယ်အခုကမှအရှင်သာရိပုတ္တရာစဉ်းစားတယ်ငါမေတော်ဟာဒိဋ္ဌိအယူဝါဒပဲယူနေသေးတယ်မိစ္ဆာဒိဋ္ဌိအယူပဲယူနေအတိမအမြင်မှဖြစ်နေဒီတော့ဒီတိုင်းနာငါပြိဋိနိဗ္ဗာန်စံသွားမယ်ဆိုလို့ရှိရင်အများပြောစရာဖြစ်တော့မယ်အရှင်သာရိပုတ္တရာဟာ သူတစ်ပါးတွေကိုတော့တရားရေအမျက်စိတိုက်ကျွေးပြီးတော့ခြေကျွတ်ကြလို့မလို့တမက်တဖိုးရတဲ့ပုဂ္ဂိုလ်နှစ်မက်နှစ်ဖိုးရတဲ့ပုဂ္ဂိုလ်သုံးမက်သုံးဖို့လေးမက်လေးဖို့အထိရလို့ယဟနာဖြစ်သွားကြတဲ့ပုဂ္ဂိုလ်တွေလည်းပဲသိမ့်ပန်းမကအရေးအတွက်များလာပါတယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးကိုဖူးမြော်ယုံကြည်ညိုယုံမြနဲ့တရားတို့ရသွားတဲ့ပုဂ္ဂိုလ်တွေရှင်တော်မြတ်ဘုရားရဲ့တပည့်တော်ကအဖြစ်ခံယူလို့မလို့အသိမှအမြင်မှရသွားတဲ့ပုဂ္ဂိုလ်တွေ ဒီပုဂ္ဂိုလ်တွေလည်းအရေအတွက်များလာပါတယ်သို့တော်လည်းပဲအရှင်သာရိပုတ္တရာဟာသူ့ရဲ့မေတော်ဖြစ်တဲ့သာရိပုဏ္ဏိမကိုတော့သူတရားရအောင်ဟောပြောပြီးတော့မသွားနိုင်ဘူးလို့ကဲ့ရဲ့เสียဖြစ်တော့မယ်ဒီတော့ဒီမေတော်ကိုခြေကျွတ်ပြီးမှပဲငါပြိဋိဘသာမှာဖြစ်မယ်သို့တော်လည်းတတ္တဝါဆိုတာဝိနေယ ဝိနည်းယဆိုတာကြွတ်ထိုက်တဲ့တ attva ဆိုတာမိမိဟောမှကြွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်သူတစ်ပါးဟောမှပြောမှကြွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ဖယားဟောမှပြောမှကြွတ်ထိုက်တဲ့ပုဂ္ဂိုလ်ရှိတယ်ဒီတော့ငါမေတော်ကဘသူဟောမှပြောမှကြွတ်ထိုက်တဲ့ပုဂ္ဂိုလ်လဲလို့ဆင်ញင်ကြည့်ပြန်တဲ့အခါကျတော့မိမိကိုယ်တိုင်ဟောမှပြောမှသာကြွတ်ထိုက်တဲ့ကျွတ်မဲ့ပုဂ္ဂိုလ်ကျွတ်နှံဝင်မဲ့ပုဂ္ဂိုလ်ဖြစ်နေတာသိတော့ကဲဒီလိုဆိုတော့ငါပြိဋိဘံဆံရမယ် ငါရဲ့မိုးရတိုက်ခန်းကိုကြွဖို့ရာအချိန်တန်ပြီဆုံးပြလိုက်ပြီးတော့ရှင်တော်မြတ်ဘုရားစီသွားပြီးကြော့ပြီးမှပဲပြိဋိဘံဆံရမယ့်နေရာသွားမှပဲဒါနဲ့ညီတော်စုံနာကိုခေါ်တဲ့ညီတော်စုံနာတို့များခရီးသွားရမယ်ရာဇကြိုကြီးနာလကရွာကိုသွားရမယ်ဒီတော့တို့တပည့်900ကိုနာလကရွာသွားဖို့ရာ ဒေနာသနာညောင်ဆောင်အင်းမြင်နေသိမ့်မစေစီပါစေကြောင်းတကားတွေလုံးအောင်ပိတ်ပါစေသပိတ်တင်ကပြင်ပါစေအမိတ်ရှိလိုက်တော့အရှင်သုံးနာလည်းပဲနောင်တော်အရှင်သာရိပုတ္တရာရဲ့အမိတ်အတိုင်းယဟန်တော်ရဲ့အကြောင်းကြားလို့ယဟန်တော်တွေဟာအသင့်ပြင်ဆင်ပြီးတော့အရှင်သာရိပုတ္တရာရှေ့မှောက်လာပြီးတော့ရှ िख ိုးဝကြပြီးနေတော့အရှင်သာရိပုတ္တရာအရှင်သာရိပုတ္တရာကတပည့်တို့ ဒီကနေ့အခုပဲမြတ်စွာဘုရားကြော့ပြီးတော့ရာဇကြိုပြည်နာလန္ဒသွားရမယ်ပါဝတိပြည်ကနေပြီးတော့ရာဇကြိုက45ယူဇနာဝေးတယ်ပါဝတိပြည်ကအရှင်းမြောက်ကရာဇကြိုကအနောက်တောင်ကပါဝတိပြည်ကရာဇကြိုသွားပြီဆိုလို့ရှိရင်အရှင်းမြောက်ကနေပြီးတော့အနောက်တောင်ခရီးသွားရအောင် ဒီမှာဝေသားလေးတီးလဲဝင်နိုင်သေးရဲ့ပါတလိပုတ်လဲဝင်နိုင်သေးရဲ့ဝင်မဲ့ဆိုလို့ရှိရင်ပေါ့လေလမ်းမှာဒီမျိုးတွေတွေ့ရတယ်ဒါနဲ့မြတ်စွာဘုရားစီတပိသာဝကတွေနဲ့တကွာရှင်သာရိပုတ္တရာကြာသွားပြီမြတ်စွာဘုရားရှိမောက်ရောက်မြတ်စွာဘုရားရှိမောက်ရောက်တဲ့အခါကျတော့မြတ်စွာဘုရားကိုလျှောက်ထားတယ်အနုဇာနာဒုမေဗန္တေ အနုဇာနာတုမေဘဂဝါအနုဇာနာတုမေသူကတော်ပရိနိဗ္ဗာနာကာလောမေဥတ္တတော်အာယုသင်္ခါရောဗာနေရှင်တော်မြတ်ဗျာမေတပိတော်အာဘဂဝါဘုံတော်ကြည်သောရှင်တော်မြတ်ဗျာသည်အနုဇာနာတုပရိနိဗ္ဗာန်ဆံယံအနုအညုခွင့်ပြုတော်မူပါရှင်ဗျာသူတော် ကျောရှိဟုံမှာနှစ်တန်သောစကားကိုသာမိန်ကြတော်မူတတ်သောရှင်တော်မြတ်ဗျာသည်မေတ္တိတော်အာအနုဇာနာတုပြိဋိဘံဆံယံခွင့်ပြုတော်မူပါရှင်ဖျားအယံဤအခါသည်မေတ္တိတော်ဤပြိဋိဘနာကာလောပြိဋိဘနာပြိဋိဘံဆံယံအခါပါပေသည်မယားတပည့်တော်သည်အာယုသင်္ကာရောအာယုသင်္ကာရကိုဥတ္တတော်လွတ်ပြီးပါဆွန့်လွတ်၍ပြီးပါပြီ မြတ်စွာဘုရားတပည့်တော်အားပြိဋိနိဗ္ဗာန်ဆံရန်ခွင့်ပြုတော်မူပါရှင်ဘုရားတပည့်တော်ဟာတပည့်တော်ရဲ့ဇီဝိတ္တိတွေခေါ်တဲ့ဇီဝိတယုတ်ဇီဝိတနံဆက်လက်ပြီးတော့အသက်ဖြစ်ပြက်ဖြစ်ပြက်နဲ့အသက်ရှင်မနေစေရန်အာယုသင်္ခါရကိုဆုံးလွတ်လိုက်ပါပြီဗျာအာယုသင်္ခါရဖလားသမဘတ်ကိုမဝင်စားတော့ပါဗျာ အာယုသင်္ခါရဖလားဆိုတာဖလားသမဘာဆိုတာအာယုဆိုတာဇီဝိတယုတ်ဇီဝိတနာဇီဝိတိန္ဒရေအဲ့ဒီအာယုခေါ်တဲ့အသက်လို့ခေါ်တဲ့ဇီဝိတိန္ဒရေလေးကိုသင်္ခါရဆက်လက်ပြီးတော့ဖြစ်ပြက်ဖြစ်ပြက်နဲ့ရှင်သန်းနေအောင်ပြုပြင်ပေးတဲ့ဖလားသမဘာကိုအာယုသင်္ခါရဖလားသမဘာလို့ခေါ်တယ် အဲ့ဒီဖလသမဘတ်ကိုအဋိဌံပြီးဝင်စားလို့ရှိရင်ဒီဇီဝိတိန္ဒြေဟာဆက်လက်ပြီးတော့ဖြစ်မြဲပြန်မြဲဖြစ်မြဲပြန်မြဲပဲဖြစ်ပြအစဉ်တိုင်းဖြစ်ပြနေလို့မလို့အသက်မသေးဘူးဒီလိုမဟုတ်ဘဲနဲ့ဒီဖလသမဘတ်ကိုမဝင်စားတော့ဘူးဆိုလို့ရှိရင်သူရဲ့တက်တန်းကုန်တဲ့အချိန်ကြရင်ပြိဋိနိဗ္ဗာန်ဆံရတယ်ဝိဒိန္ဒြေချုပ်ငင်းရတယ် အဲ့ဒါကိုပဲအာယုသင်္ခါရလွတ်တယ်လို့ခေါ်တယ်အာယုသင်္ခါရလွတ်တယ်ဆိုတာအာယုသင်္ခါရဒီဝိတေတတွေကိုဆက်လက်ပြီးဖြစ်ပျက်ခြင်းအပြင်အသက်ရှင်နေအောင်ပြုပြင်ပေးတဲ့ဖလသမဘတ်ကိုမဝင်စားပဲနေတာကိုအာယုသင်္ခါရလွတ်တယ်လို့ခေါ်တယ်အဲ့ဒါလို့ရှောက်တဲ့အခါကျတော့မြတ်စွာဘုရားကမြတ်စွာဘုရားတို့ညီဒီမှာပြိဋိနိဗ္ဗာန်သံမရစေဘုရားလို့ရှောက်ထားလာတဲ့တပိသာဝကအား ပရိနိဗ္ဗာန်မစားနဲ့မစားနဲ့အောင်လို့လည်းပြောရထုံးတာမရှိပရိနိဗ္ဗာန်စာမေတော့လို့လည်းပြောရထုံးတာမရှိဘူးတဲ့ပရိနိဗ္ဗာန်မစားနဲ့အောင်လို့ပြောရထုံးတာဘာကြောင့်မပြောသလဲလို့ဆိုတော့ပရိနိဗ္ဗာန်မစားနဲ့အောင်ဆိုလို့ရှိရင်ဝတ်ဆင်းရဲကိုချီးကျူးရရောက်လို့တဲ့ဒါကြောင့်အဲ့ဒါလို့မိန်တော်မမူဘူးတဲ့ပရိနိဗ္ဗာန်စာမေတော့လို့မိန်တော်မူရဲ့သေခြင်းတရားကိုချီးကျူးရရောက်တဲ့အတွက် ပြိဋိဘံစာမေတော့လို့လည်းမိတ်တော်မမူဘူးတဲ့ဒါကြောင့်မြတ်စွာဘုရားကအရှင်သာရိပုတ္တရာကိုရှင်သာသာရိပုတ္တရာသင်မဲမှာပြိဋိဘံစာမလဲလို့ပြိယေနဲ့မိတ်တော်မူဒါအရှင်သာရိပုတ္တရာကမှန်မှန်တပည့်တော်တပည့်တော်ရဲ့မွေးဖွားရာဖြစ်တဲ့ရာဇဂျုံနာကနာလကရွာငယ်ကတပည့်တော်ရဲ့မွေးဖွားရာတိုက်ခန်းမှာပဲတပည့်တော်ပြိဋိဘံစာမှာပဲဖရာလို့ရှောက်ထားတော့မြတ်စွာဘုရားကကောင်းပြီသာရိပုတ္တရာဒီလိုဆိုလို့ရှိရဲ့ သင်ရဲ့ညီတော်ညီတော်ညီတော်ညီမတော်တွေနဲ့သင်ရဲ့တပည့်တကာတကမတွေဟာသင်ကိုနောက်ဆုံးဖူးမြော်ခြင်းပဲဖြစ်လိမ့်မယ်ဒါကြောင့်မလို့သင်ရဲ့သင်ရဲ့တရားကိုလည်းပဲနာကြားလို့ကြားလိမ့်မယ်ဒါကြောင့်သင်ဟာပြိဋိဘံသံဃာနီးမှာတရားရည်အမြတ်စေးတိုက်ကြွပြီးသွားပါအောင်လို့မိန်တော်မူတဲ့အခါကျတော့အရှင်သာရိပုတ္တရာကသိတော်မူတယ်။အော်ရှင်တော်မြတ်ဘုရားဟာ ပြိနိဗ္ဗာန်သံဃာနိမတရားရဲ့အမြဲစိတ်တိုက်ကြွေးတော်မူပါတွေ့ကြပါအောင်လို့မိန့်ကြားတော်မူတာဟာတကောပြခြင်းလင်ရှိသွားရှိတဲ့တရားဟောခြင်းကိုပဲရှင်တော်မြတ်ဗျာလူလာတော်မူတယ်လို့သိတယ်။ဒါနဲ့အရှင်သာရိပုတ္တရာဟာမြတ်စွာဘုရားရဲ့ခြေတော်အစုပ်ကြာပရုံကိုနဖူး၌ဥတက်ပြီးတော့ ရိုရိုသေးသေးမြတ်မြတ်နုံနုံလိုက်လိုက်လဲလဲရှိခိုးဥချပြီးတော့မှရှင်တော်မြတ်ဖရာရဲ့အပါကလက်အုပ်ချီပြီးနောက်ဆုံးနောက်ဆုံးနောက်ဆုံးနဲ့ခွာသွားပြီးတော့တော်တော်ကွာသွားတဲ့အခါကျတော့မှကောင်းငင်ကိုအဘိညာဉ်နဲ့အဋ္ဌံပြီးတက်လိုက်တယ်။ကောင်းငင်တက်ပြီးတော့ကောင်းငင်ကနေပြီးတော့တရားဟောဒီအခါမှာအရှင်သာရိပုတ္တရာပြိဋိနိဗ္ဗာန်စံတော်မနဲ့လို့ဆိုတဲ့ အတန်ကိုသတင်းကိုတောတိမြို့သူမြို့သားတွေကလည်းကြားကြလို့ဇေတွန်ကျောင်းတိုင်းတစ်တိုင်းလုံးမှရှိတဲ့တန်ဃာတော်ရှင်များများတွေကလည်းကြားကြလို့မို့အခုရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားယဟန်တော်900စုရဒီနေရာမှာလာပြီးစုဝေးနေကြလူတို့ပြိတ္တာကလည်းမနေဘူးယဟန်တို့ပြိတ္တာကလည်းမနေဘူးအဲ့ဒီပြိတ္တာအလဲကောင်းငင်မှာအရှင်သာရိပုတ္တရာဟာ ဇံရင်သိပြီးတော့ကောင်းကင်ကနေပြီးတော့တရားဟောရတယ်နောက်တစ်ခါကောင်းကင်ကမှတစ်ခါပြန်ပြီးတော့အောက်ဆင်လာရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကိုရှိခိုးရှိခိုးပြီးမှတစ်ခါပြန်ပြီးတော့ကောင်းကင်ထန်ပြားအထိတက်တက်ပြီးတရားဟောတရားဟောပြီးမှတစ်ခါပြန်ပြီးတော့ရှင်တော်မြတ်ဘုရားရဲ့ခြေအစုံကိုရှိခိုးပြန်တယ်ရှိခိုးပြီးမှထန်သုံးများတိုင်အောင်တဲ့အဲ့ဒီနေ့အဖြစ် အရှင်သာရိပုတ္တရာဟာထန်းခုနှစ်ပြားတိုင်အောင်တက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်နဲ့တကူပြပြီးတော့တရားဟောတရားနာပရိသတ်ဖြစ်တဲ့သာဝတိမျိုးသူမျိုးသားတွေနဲ့ယဟန်တန်ဃာတော်တွေတချို့ကလည်းတရားပံဝေကရကြလို့တချို့ကလည်းတရားတော်ပေါ်မှာနားလေသဘောပေါက်တဲ့အတွက်တရားတရားတွေဖြစ်ကြလို့ တချို့ကြတော့လည်းပဲအရှင်သာရိပုတ္တရာပြိဋိဘံစံတော့မယ်လို့သိတာနဲ့တရားတောင်ဖြောင်းမြောက်မနာနိုင်နေပဲနဲ့စိတ်ထဲမှာရှက်ကြီးတဲ့နဲ့ငိုကြွေးရင်တဲ့စိတ်တွေဝင်လာအရှင်သာရိပုတ္တရာကရမြတ်စွာဘုရားမိန့်တော်မူတဲ့အတိုင်းပဲရှင်တော်မြတ်ဘုရားရဲ့အမိန့်တော်ကိုနာခံတဲ့အနေနဲ့အကောင်းငင်မှတခါတရံခန္ဓာကိုယ်တဝက်ပြပြီးတော့ တကောပြတရားဟောလို့တခါတရားအောက်ပိုင်းခန္ဓာကိုယ်ကိုသာပြလို့တခါတရားမှာအထက်ပိုင်းခန္ဓာကိုယ်ကိုသာပြလို့အစရှိသည်ဖြင့်တကောအမျိုးမျိုးပြပြီးတော့အရှင်သာရိပုတ္တရာဟာတရားကိုနောက်ဆုံးအကြိမ်အနေနဲ့အာရပါရဟောပြီးတဲ့အခါကျတော့မြေပေါ်ပြန်ဆင်းပြီးရှင်တော်မြတ်ဘုရားရဲ့ခြေတော်အစုံကြားပရုံကိုနဖူးနဲ့ပုတ်ပြီးတော့အာရအောင်ရှိခိုးလို့ ဒီဓမ္မမြတ်စွာဘုရားကမိန်ကြတဲ့သာရိပုတ္တရာတဲ့အခုသင်ဟောတဲ့တရားဟာဘာတရားခေါ်ပါသလဲတဲ့မမဗျာရှင်သေမင်းစံပြောမြူးတုတဲ့တရားနဲ့မြူးတုတကယ်လို့ဖြစ်တဲ့တရားမို့ဒီတရားကိုတိဟဝိကိလိတတရားခေါ်ပါဗျာလို့လျှောက်ထားတယ်မှန်ပေတယ်သာရိပုတ္တရာမှန်ပေတယ်သင်ရဲ့တရားဟာ ရှင်သေးမင်းစံပြောကွန်မြူးလို့မြူးတူကိုရှင်သေးတန်ကျွင်းနာနဲ့တူတဲ့အတွက်တိဟဝိကိလိတရားမှန်တိဟဝိကိလိတတရားမှန်ပေတယ်မြတ်စွာဘုရားမိန်တော်မူဒီဓမ္မအရှင်သာရိပုတ္တရာဟာမြတ်စွာဘုရားကိုလျှောက်ထားတဲ့ရှင်တော်မြတ်ဘုရားရှင်တော်မြတ်ဘုရားကိုဖူးတွေ့ဖို့ရာအနောမတတိမြတ်စွာဘုရားလက်ထက်ကတည်းကစပြီးတော့တသိင်ခြေနဲ့ကဘာတသိကာလပတ်လုံး ဒီရှေတော်အစုံကြာပရုံကိုဝါအောင်ဖူးဖို့အတွက်ပါရမီတွေဖြည့်ခဲ့ရတာယခုအခါမှာဆိုလို့ရှိရင်တပည့်ရဲ့လိုအင်ဆန္ဒပြည့်ဝပါပြီဖေယာဒီဟာနောက်ဆုံးအကြိမ်ဖူးမြော်ခြင်းမှာပဲဖေယာအရှင်သာရိပုတ္တရာကလျှောက်ကိလေသာကုန်ခန်းလို့မို့လို့တရားလုံးစုံကိုအကုန်စင်တရားမူညာဖြင့်သိမြင်တော်မူတဲ့ရှင်တော်မြတ်ဖေယား တတ္တဝါအများကိုကြီးမားတဲ့မဟာကရုဏာတရားနဲ့ဆင်းရဲအပေါင်းမှလွတ်ရလွတ်ကြောင်းဖြစ်တဲ့လမ်းကောင်းလမ်းမှန်နဲ့ညွှန်ပြတော်မူတဲ့ရှင်တော်မြတ်ဖရာဒီရှင်တော်မြတ်ဖရာရဲ့ခြေတော်အစုံကြားပရုံကိုဖူးဖို့ရနဖူးနဲ့ပုတ်ပြီးတော့ဖူးလို့မဝအောင်ဖူးဖို့ရအရှင်သာရိပုတ္တရာဟာတသင်ခြေနဲ့ကဘာတသိမ့်ပါရမီဖြည့်ခဲ့ရတယ်တဲ့အဲ့ဒါလောက်ကြအောင်ကြိုးစားခဲ့ရတယ်ကြိုးစားတဲ့အတိုင်းလဲအခုကြိုးစားကျွတ်နှက်လို့မဟုတ် အလိုကြည့်ဝအလိုကြည့်ဝကြောင့်မို့ရှင်သာရိပုတ္တရာကလျှောက်တယ်မြတ်စွာဘုရားကနောက်တော့တို့တို့ပြောကြမယ်ဆိုလို့ရှိတော့မြတ်စွာဘုရားကတပည့်တန်ဃာတွေခေါ်ပြီးခြေသားတို့သင်တို့ရဲ့နောင်တော်ကြီးငါဘုရားရဲ့လက်ရရအကသာဝကပညာမှာငါဘုရားမှာတပါတုပဲကင်းတဲ့ပုဂ္ဂိုလ်ကြီးဟာ ပရိနိဗ္ဗာန်ဆံတော့မယ်ပရိနိဗ္ဗာန်ဆံဖို့ရရာဇဂိုအနိကနာလကရွာကိုသွားတော့သွားတော့မယ်ဒါကြောင့်မလို့သင်တို့လိုက်ဖို့ကြကြည်မြတ်စွာဘုရားမိန့်တော်မူလို့အရှင်သာရိပုတ္တရာကမြတ်စွာဘုရားကိုဝအောင်ဥချရှိခိုးကြတော့ပြီးတော့နောက်ဆုံးနောက်ဆုံးနဲ့မြတ်စွာဘုရားမမြင်လောက်ရာအထိလက်အုပ်ချပြီးနောက်ဆုံးသွားလို့မြတ်စွာဘုရားမြင်တော်မမူတဲ့နေရာကြတော့မှပဲလှည့်ပြီးတော့ ရာဇဂိုပဲအနောက်တောင်ကိုကြွသွားနောက်ကအရှင်ဆုံးနာရဲ့တပည့်ယဟန်တော်900ရဲ့အဲ့ဒီတပည့်ယဟန်တော်900ရဲ့နောက်မှရာဇဂိုဇေတဝန်ကျောင်းတော်ကရှင်သာရိပုတ္တရာကိုလိုက်ပို့တဲ့သံဃာတော်ဒုကအရေးအတွက်ကမရင်အတွက်မတက်မရင်မတွက်နိုင်အောင်များပြားသံဃာတော်တို့ရဲ့နောက်ကမှသောတိပြည်သူပြည်သားမြို့သူမြို့သားတွေက ချို့လည်းပဲအုံးကြွက်ကြက်နဲ့စကားပြောကြလို့တချို့လည်းပဲငိုကြယူကြလို့နောက်ကလိုက်ကြ။အိုရှင်သာရိပုတ္တရာအရှင်မြတ်ဖုရားအရှင်သာရိပုတ္တရာအရှင်မြတ်ဖုရားတပည့်တော်များဟာပညာမအေးတဲ့ရတဲ့အကသာဝကကြီးကိုဇေတဝန်ကြောင်းသွားလို့ရှိရင်ဘယ်လိုတွေးနိုင်ပါမလဲ။ဘယ်နဲ့လို့တွေးရပါတော့မလဲဖရာသိရပါတော့မလဲဖရာဓမ္မသေနာပတိတရားစေတူကြီးဖြစ်တဲ့ရှင်သာရိပုတ္တရာကြီး ဘယ်မှာသတင်းသုံးပါသလဲလို့ပဲပုဂ္ဂိုလ်ကိုမေးပြီးတော့တပည့်တော်များသွားပြီးရှားရဖွေရပူရပါမလဲဗျာအရှင်သာရိပုတ္တရာကြီးဘုရားပြိဋိဘံသံတော်မူပါနဲ့အုံဖရာနောက်ကတကြည်ကြီးတကြောကြောနဲ့ပြောကြဆိုကြငိုကြယိုကြလို့အရှင်သာရိပုတ္တရာကရှေ့ကဖြည်းဖြည်းဖြည်းဖြည်းနဲ့ကြွသွားလို့ခဏကြာတဲ့အခါကျတော့ရှင်သာရိပုတ္တရာဟာအသာလှည့်ပြီးတော့ ညီတော်တန်ဃာတော်အရှင်မြတ်များတို့အရှင်မြတ်တို့ဟာမြတ်စွာဘုရားကို မေ့တော်မမူကြပါနဲ့ကျွန်တော်မြတ်ဘုရားဟာယခုအချိန်မှာကြောင်းတော်မှာတပါးတဲ့တရင်သုံးနေကြပါတယ်ဒါကြောင့်မို့တလောက်လိုက်ပို့ရရင်တော်လောက်ပါပြီပြန်တော်မူကြပါတော့လို့မိန်တော်မူတဲ့အခါကျတော့ယဟန်တန်ဃာတော်တွေလည်းရှင်သာရိပုတ္တရာကိုယူသိလေးစားသောအားဖြင့်မပြန်ရင်တော့လည်းပဲ သောတာပန်သဂရာကံပုထုဇဉ်ဟန်တော်တွေကမျက်ရည်လေးတရွှဲရွှဲနဲ့ပြန်ညရဘုရားလည်းပဲသာဝတိမြို့သူမြို့သားတွေကတော့မပြန်သေးဘူးနောက်ကတန်းပြီးတော့ထက်ကြမကွာလိုက်နေဒီနေ့မှာအရှင်သာရိပုတ္တရာကတရားဓမ္မတို့ဖြစ်ပြီးပြတ်တဲ့သဘောဆိုတာဘယ်သူမှလွန်ဆန်းလို့မရတဲ့သဘောမဟုတ် ဖြစ်မှုပြက်မှုခေါ်တဲ့ယုံနာတစ်ခုစုနေတဲ့ပုဂ္ဂိုလ်တ attva မှန်သမျှဒီသဘောကိုလိုက်လျောကြရတာကြီးပဲဒါကြောင့်မလို့မပူကြမဆွေးကြနဲ့အပမရိဏသမ္မာဒေတဧဝဘာဝိနောသင်္ခါရာသင်္ခါရယုံနာဓမ္မသင်္ခါရတရားတို့သည်သင်္ခါရအကြောင်းတို့စုပေါင်းပြုလုပ်ပေးသဖြင့်ဖြစ်ပေါ်လာတဲ့ယုံနာဓမ္မသင်္ခါရတရားတို့သည် ဧဝံဘာဝိနောဤသို့ဖြစ်ပြီးလင်ပျက်စီးတတ်သောသဘောရှိကြ၏အပမဒေနမမေရတတိတရားနှင့်တမ္ပါဒေဒပြည်စီပြည်စုံအောင်နေကြပြီတော့ယုတ်တရားနန္တရားအစုဆိုတာအကြောင်းတွေပေါင်းစုပြုလို့လို့ဖြစ်ပေါ်လာကြတယ်ဖြစ်ပေါ်လာကြတဲ့ကသူတို့မှာပျက်စီးဖို့ရနောက်ကကပ်ပါလာတယ် ဖြစ်ပေါ်ပြည့်ရင်ပြတ်တတ်တဲ့သဘာဝဟာယုံနံသမတို့သင်္ခါရတို့ရဲ့သဘာဝပဲဒါကြောင့်မလို့တရားဓမ္မတို့ယုံနံတရားတွေစုပေါင်းပါဝင်နေတဲ့ယုတ်စုနာစုကိုမမေ့ပဲနဲ့တတိနဲ့ရှုပြီးတော့နေရကြတော့နေရကြတော့လို့အရှင်သာရိပုတ္တရာမိတ်နဲ့အခါကြတော့တရားဓမ္မတွေလည်းပဲရှေ့တိုးပြီးတော့မလိုက်တော့ပဲနဲ့အဲ့ဒီနေရာမှာပဲလူလဲပြီးတော့ငိုရိုးတဲ့လူကငိုရိုးလို့ရင်ပတ်စီတီရှိုက်ကြီးတင်းတင်းငိုတဲ့ပုဂ္ဂိုလ်ကငိုလို့ မျက်ရည်တုပ်ရုံမြတုပ်ပြီးစိတ်ကိုထိမ့်ချုံပြီးတော့တတိတံဝေကယူယူတဲ့ပုဂ္ဂိုလ်ကယူလို့နေခဲ့ကြဒါနဲ့အရှင်သာရိပုတ္တရာကြွသွားတော့45ယုဇနာရှိတဲ့ရာဇကြိုကိုနေဝင်ခါနီးမှရောက်သွားတယ်နေဝင်ခါနီးမှရောက်တယ်ဆိုတာကအဲ့ဒီနေမဟုတ်ဘူးခုနှစ်ရက်ပြည့်ပြီးတဲ့နောက်ခုနှစ်ရက်သွားယူရတယ်ခုနှစ်ရက်ပြည့်ပြီးတဲ့နောက်နေဝင်ခါနီးမှရောက်သွားလမ်းမှာလည်းပဲတွေ့ရတွေ့ရ ယဟန်တန်ဃာရိယောတရားဓမ္မရိယောရှင်သာရိပုတ္တရာတရားရေအမျက်စိတိုက်ကြွေးတိုက်ကြွေးကြလို့မလို့အပူမီငိမ့်အေးတဲ့ပုံကိုယ်တွေလည်းအများကြီးပဲနာလကရွာလေးရဲ့ရွာတွေရောက်တော့ပညာမင်းအောက်မှာခဏရအစဉ်နဲ့မဲ့အရှင်သာရိပုတ္တရာရဲ့ဒူဥပယေရေဝဒဆိုတာထွက်လာတာတွေ့တော့ဟဲ့ဥပရေဝဒဘယ်တော့မှန်မှဒီဘက်ကိုသွားမလို့ပါအော်အရှင်ဘုရားကြွလာဟုတ်တယ် ပြန်ကြီးသာအိမ်ပြန်ပြီးတော့မင်းအဖွားကိုပြောကြည့်အဖွားရေဥကြီးဥပဒိတ်တာဥကြီးဖြစ်တဲ့ပုဂ္ဂိုလ်တော့ယဟန်အရှင်သာရိပုတ္တရာတော့ပညာမင်းရွာဥကပညာမင်းအောက်မှာရပ်နေတယ်လို့ပြောကြည့်ပြောပြီးတော့တို့များရဲ့မွေးဖွားရတိုက်ခန်းကိုလည်းပြင်ဆင်မစေယဟန်တော်900အတွက်နေရာလဲအစင်းနဲ့ပြင်ဆင်မစေကဲသွားနေပြီတော့လို့လွတ်လိုက်တယ်တူတော်လေးကမြန်မြန်သွားအဖွားကိုပြော အဖွားပြောတဲ့အခါကျတော့အဖွားဖြစ်တဲ့သာရိပုဏ္ဏိမကြီးအင်းငငယ်ရွယ်ရွယ်မှာတော့ဂေါရမဗုဒ္ဓရဲ့တရားတွေမှန်လာပြီမှန်လာပြီဆိုပြီးတော့ယဟန်ဝဝတ်ပြီးတရားအကျင့်ပွားများအားထုတ်တယ်လို့ဆိုတော့ဟောအခုအသက်ကြီးမှခိုးခိုးရမယ်လို့မဟုတ်လူကိုလဲပြီးတော့ငါစီပြန်လာပြီနဲ့တူတယ်စဉ်းစားတယ်ဘလောက်တော်တဲ့စဉ်းစားချက်လဲနော်ဘာကြောင့်ဒီလိုစဉ်းစားရသလဲ တရားသိလို့လားမသိလို့လားတရားမသိလို့ပေါ့မိစ္ဆာဒိဋ္ဌိအသိမှအမြင်မှနေပြီဆိုတော့တရားမသိတော့ကဒီလိုပဲတွေ့တယ်သို့တော်လည်းပဲမိမိသားမိမိစီပြန်လာတယ်ဆိုတော့ဝမ်းသာအားရတယ်ပေါ့ဒါနဲ့အရှင်သာရိပုတ္တရာရဲ့မွေးဖွားရာတိုက်ခန်းကိုပြင်ဆင်ပြီးသားယဟန်တော်တွေ900အတွက်လည်းနေရာအဆင်းသင့်ထားလို့အကျိုးလွတ်တဲ့အခါကျတော့ရှင်သာရိပုတ္တရာကြွားရောက်လာယဟန်တော်900နဲ့ ကြာရောက်လာတော့အရှင်သာရိပုတ္တရာကိုမွေးဖွားရတိုက်ခမ်းမှာထားလို့ရဟန်းတော်900ကိုတော့သူ့တရားတရားနေရာမှာနေရာချပေးလို့အဲ့ဒါတော့သူ့နေရာကိုစီရတဲ့အခါကျတော့ညရောက်သွားပြီရဟန်းတော်တွေလည်းကိုနေရာကိုအရှင်သာရိပုတ္တရာရဲ့ခွင့်ပြုချက်အရာနေရာယူကြအရှင်သာရိပုတ္တရာလည်းညောင်ဆောင်မလဲလိုက်တာနဲ့တပြိုင်နက်တည်းဝေဒနာကဝင်လာတယ်အရင်ကအာယု ဒီကနေ့1340ခုနှစ်သောင်းမုံလာပြီကျော်9ရက်1988ခုနှစ်နိုဝင်ဘာလ19ရက်နေ့ည7နာရီထိုးဖို့10မိနစ်အလိုမှာခေါင်းကြီးတို့တရားပွဲစပါတယ်။ဟောမင်းတရားကတော့မနေ့ညကဟောခဲ့တဲ့ စုံဓာတုတ်ဒေသနာတော်အဆက်ပါပဲမင်းညာကဘုန်းကြီးများစုံဓာတုတ်ဒေသနာတော်တွေကဟောခဲ့တာမှာအရှင်သာရိပုတ္တရာမတိညာကြီးပရိနိဗ္ဗာန်သံမှုရာမိမိရဲ့မွေးရဇာတိဖြစ်တဲ့ရာဇဂိုဒီနာက နာလကရွာငယ်မှာရှိတဲ့မိမိရဲ့မိခင်သားဤပုံသင်းမကြီးရဲ့အေးမိမိမွေးပွားရာတိုက်ခန်းမှာကြွားရောက်ပြီးတရင်သုံးနေတာရောက်သွားပြီအဲဒါလို့ကြွားရောက်တရင်သုံးနေတဲ့အခါမှာအရှင်သာရိပုတ္တရာရဲ့နောက်တော်မှာပါတဲ့တတိတာဝက 900ကအရှင်သာရိပုတ္တရာရဲ့ခွင့်ပြုချက်အရမိမိတို့အတွက်ပြင်ဆင်ထားတဲ့နေရာများမှာတွားပြီးနေရာယူသတင်းသုံးနေကြအချိန်ကလည်းပဲညာဥပဲရောက်လာယဟန်တော်တွေလည်းတွားရောအရှင်သာရိပုတ္တရာဟာညောင်ဆောင်ပေါ်မှာ လျောင်းလျက်သံနေရာကသွေးအံနဲ့ဝေဒနာကိုအပြင်းထန်ခံစားနေရအဲဒီဒီဘုန်းကြီးတို့မနေ့ကပြောခဲ့ပါပြီအဲဒါလိုပဲအရှင်သာရိပုတ္တရာမထေရကြီးဟာသွေးအံနဲ့ဝေဒနာကိုအလူအလိမ်ခံစားနေရတော့ ပါဇက်ကအန်ထုတ်လိုက်တဲ့တွေးတွေကိုခံွက်တစ်ခုနဲ့အရှင်သုံဏမထေရမိတော်သုံဏမထေရကခံယူပြီးတော့အပြင်းသွားသွန်လိုက်နောက်တစ်ခါတစ်ကြိမ်အာမြန်တော့ဒီသေးကံခွင့်နဲ့ပဲအာနဲ့သေးတွေကိုခံလိုက်တခါတခါအာလိုက်ပြီးဆိုပြန်တော့လည်းပဲသွေးတွေကမနှဲဘူး သွေးတွေကမနေတော့အရှင်သာရိပုတ္တရာမထေရမြတ်ကြီးဟာမိမိရဲ့မွေးဖွားရာတိုက်ခန်းမှာခန္ဓာကိုယ်အင်အားအင်မတန်ရော့ပြီးတော့ညှိုးနှံဖွေပြော့နေသို့တော်လည်းပဲတရားရှင်ဖြစ်တဲ့အတွက်ဝေဒနာကိုရှုပြီးတော့ဝေဒနာနုပဒနာကမ္မထာကိုတော့ပွားများလျက်ပဲ။ ဝေဒနာနုပဒနာကမ္မထံပွားများလျက်နေတာနဲ့ပဲဝေဒနာရဲ့အမတန်ပြင်းထန်တဲ့ဒဏ်ကိုအရှင်သာရိပုတ္တရာမထေရဟာပြဉ္ညာကြီးခံနိုင်ရတယ်ဒီလိုဆင်းရဲနဲ့တွေ့ကြုံလာပြီဆိုလို့ရှိရင်အဲ့ဒီဆင်းရဲရဲ့ဒဏ်ကိုတကယ်ခံနိုင်စေတဲ့သေးဟာက တ်စွာဘုရားရဲ့ဆေးပဲဒီဆေးကဘာလဲဆိုတော့ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းတတိမလရအောင်တတိနဲ့ရှုမှတ်တဲ့ဆေးပါပဲဒီဆေးဟာဖြစ်ရင်တခြားတခြားဆေးတွေတဲ့အမတန်အစွမ်းဖြစ်တာကိုမြတ်စွာဘုရားလက်ထက်ကလေးကအခုအချိန်တိုင်းသိရှိကြရတာပဲ။ အခုအချိန်ခါမှာလည်းပဲရှင်တော်မြတ်ဘုရားညွှန်ကြားတဲ့အတိုင်းရှင်တော်မြတ်ဘုရားရဲ့ဒေသနာတော်နဲ့အညီအဆုံးအမတော်နဲ့အညီရုပ်ဖြစ်ခိုက်နာမ်ဖြစ်ခိုက်မှာတတိစိုက်ပြီးရှုမှတ်ပွားများတဲ့အလုပ်ကိုအချိန်ယူပြီးတော့ထိရိမိမိတွေ့အောင်သိအောင် လေးတင်ပွားများအားထုတ်ထားတဲ့ပုဂ္ဂိုလ်များမှာအခုအရှင်သာရိပုတ္တရာလိုပြင်းထန်တဲ့ယောဂဝေဒနာတံခံစားရတဲ့အခါမှာဝေဒနာရဲ့အနိဋ္ဌဖုဒ္ဓဘာနုဘဝနာလက္ခဏာဒုက္ခမလိုလားအပ်တဲ့ထိတွေ့တဲ့သဘောကိုခံစားမှုဟာဒုက္ခဝေဒနာရဲ့သဘောပဲဆိုတာသိအောင် ဝေဒနာကိုထပ်ခါထပ်ခါရှုခြင်းအပြင်ဝေဒနာရဲ့မခံတာတဲ့သဘောနဲ့ရှုနေတဲ့စိတ်ကလေးမျှပဲရှိတယ်လို့သိတဲ့အခြေအနေအထိတရားတိုးတက်သွားတဲ့အခါမှာအဲ့ဒီပုဂ္ဂိုလ်ဟာငါခံစားနေရတယ်ငါနားနေတယ်ငါအောင့်နေတယ်လို့ငါဆိုတာမပါတော့ဘဲနဲ့ နာရဲကျင်လဲအောင့်နဲ့တောင့်နဲ့တင်းနဲ့တိုက်တဲ့ခဲတဲ့သဘောဆိုတဲ့ခံစားမှုကလေးနဲ့သူ့ကိုရှုသိနေတဲ့စိတ်ကလေးဒီနှစ်ခုမျှသာသူ့ညာထဲမှာတွေ့နေတဲ့အခါကျတော့ဒီအခါမှာငါမပါတော့တဲ့အတွက်ငါဆင်းရဲလိုက်တာလို့သူ့တဏ္ဍာမှာမဖြစ်တော့အဲ့ဒါလိုမဖြစ်တော့တဲ့အခါမှာငါမဆင်းရဲတော့တဲ့အတွက်ငါဟာခံနိုင်တယ် ငါမဆင်းရဲတော့တဲ့အတွက်ပဲဆင်းရဲစရာငါမရှိလို့မှုမဆင်းရဲတော့ဒါကိုပဲယောဂဝေဒနာတန်ကိုငါခံနိုင်တယ်လို့ဆိုရတယ်အမှန်တော့ငါဆိုတဲ့သဘောကိုဒီအခါမှမရှိတော့နာတဲ့ကျင်နဲ့ကြိုက်တဲ့ခဲတဲ့သဘောနဲ့သူ့ကိုရှုသိနေတဲ့စိတ်ကလေးနှစ်ခုဒီအပြုကံသဘောနဲ့ရှုတဲ့စိတ်ကလေးနှစ်ခုပဲရှိနေတယ်ဆိုတာဒီပုဂ္ဂိုလ်ဟာသိနေတယ် အဲဒါလို့သိနေခြင်းအပြင်ယောဂဝေဒနာဟာသက်သာရာရတယ်ပြောင်းငြိမ့်နေတယ်ဒါကြောင့်မို့မြတ်စွာဘုရားရဲ့ဒီသေးဟာဖြစ်ရင်သေးတရားထဲမှာသွမ်းဆုံးသေးပါပဲလို့အရှင်သာရိပုတ္တရာမထေရလည်းပဲသူတွေကအထက်ကသွမ်းအန်းလိုက်အောက်ဘက်တက်လိုက်နဲ့မကြာခဏအာမကြာခဏတက်တော့ ခန္ဓာကိုယ်အင်အားအနေနဲ့ထုတ်ယုတ်လို့မို့လို့အမတန်အားတော်တော့နှဲ့နေပါပြီဆိုတော့လေဝေဒနာနိဗ္ဗာန်တတိပဋ္ဌာန်ကိုကြာကြာနာနာထိရိမိမိသေးသေးချာချာကိလေသာကုန်ခန်းသည့်အသည့်အကျဉ်းလန်းဆုံးအောင်ကြင်ကြံပွားများအားထုတ်ထားတာဖြစ်တဲ့အတွက်နိုင်နေတော်မူလို့ဝေဒနာကို ရှုပ်ပြီးတော့နေတဲ့အတွက်စိတ်တော်မှာတော့မချမ်းမြေ့မှုဆင်းရဲမှုဆိုတာမရှိပါဘူးကိုယ်သာနွမ်းတော်လည်းပဲစိတ်မပန်းရှာဘူးကိုယ်သာနွမ်းတော်လည်းပဲစိတ်ကတော့ရှင်လန်းလျက်ပါပဲသို့တော်လည်းပဲဘေးကနေကြည့်ရတဲ့ပုံပုံများအနေတော့ယုတ်ခန္ဓာအင်အားပြော့လို့အင်အားရော့လို့ပြော့ခွေနေတာတွေ့ရတော့ စိတ်မချမ်းသာစရာစိတ်မချမ်းသာစရာစိတ်ဆင်းရဲစရာကြီးပေါ့အချိန်ကလည်းမြင့်အချိန်တပြေးပြေးလူကြီးတွေကလည်းတိတ်လာအမတန်တိတ်ဆိတ်တဲ့ညအချိန်မှာဝေဒနာတန်ကိုခံစားနေရတော့သူရဲ့မေတော်ကြီးဖြစ်တဲ့သာရိပုံလေးမှာဟာအရှင်သာရိပုတ္တရာအခန်းကသွေအာနာ သွေးကြောတံကိုကြားလို့မလို့လာကြည့်တော့ဒီမှာမချိအောင်ဖြစ်နေတဲ့သားရဲ့ရုပ်ရည်ပကာယကိုတွေ့ရတဲ့အခါကျတော့စိတ်ထဲမှာမသက်ပါလွန်းလို့သားတော်ဆုံးတာနောင်တော်ကြီးပါဖြစ်တယ်လေမေတော့ကိုပြောစမ်းပါမေးရမေးလည်းမေးသူကိုယ်တိုင်ကလည်းပဲအရှင်သာရိပုတ္တရာကိုစမ်းတတ်ကြည့် အရှင်ဆုံးနာကဖြေကြတယ်မေတော်နောင်တော်ကြီးရဲ့နောင်တော်ကြီးဟာဝေဒနာတံအပြင်းထန်ခံစားနေရပါတယ်တွေတွေကအထက်ကိုလည်းလှမ်းလို့အောက်ကိုလည်းလျှောလို့သွေးတစ်ခွက်ပြီးတစ်ခွက်သားတော်တုံသိပြေးနေရပါတယ်ပြောတဲ့အခါကျတော့သာရိပုဏ္ဏိမကြီးဟာသားတော်ကြီးအရှင်သာရိပုတ္တရာရဲ့ ဖြစ်အင်ကိုမကြည့်ရတာနဲ့ယင်အတာမပြီးတော့မျက်ရည်လေးဆက်လက်ဆက်လက်နဲ့အခန်းထဲကထွက်သွားပြီးတော့သူရဲ့အခန်းထဲကမှသွားမီးပြီးတော့ပူဆွေးတော့ကရောက်ဒီလိုပူဆွေးတော့ကရောက်နေတုန်းမှာပဲမကြခင်မဲ့အရှင်သာရိပုတ္တရာကိုရှာတဲ့ပုဂ္ဂိုလ်တွေပေါ်လာတယ် ဘယ်သူတွေလဲဆိုတော့ပထမဆုံးသတုမဟာရဏပြည်ကသတုမဟာရဏမင်းကြီး၄ပါးလူပြည်ကိုကြည့်လိုက်တော့အရှင်သာရိပုတ္တရာဘယ်များတရင်သုံးနေပါလိမ့်မလဲလို့ကြည့်လိုက်တဲ့အခါမှာ နာလကရွာငယ်မှာအရှင်သာရိပုတ္တရာရဲ့ဖြစ်အင်တွေ့မြင်ရတော့အရှင်မြတ်ကြီးတော့မௌချပြိဋိဘံစံတော့မှပဲဒီတော့ပြိဋိဘံမစံခင်ဖူးလဲဖူးရအောင်ဝကြီးဝငယ်လည်းပြုရအောင်တို့များသွားကြမယ်ဆိုပြီးတော့သကောင်နာနီးအခြေညလူတွေတိတ်ပိတ်ပိတ်မောင်းနေတဲ့အချိန်မှာသတ္တမာရဏကြီး၄ပါးဟာအရှင်သာရိပုတ္တရာရဲ့တိုက်ခန်းဝင်ခဲ့ ဝင်ခဲ့ပြီးတော့အရှင်သာရိပုတ္တရာအရှင်မြတ်ကြီးဖရာလို့ရှိခိုးဥဒင်ပြီးတော့အတန်ပေးလိုက်တော့အရှင်သာရိပုတ္တရာမထေရမြတ်ကြီးကမျက်လုံးတော်ခမင်းမေဖွင့်ပြီးတော့သင်တို့ဘယ်သူတွေလဲလို့မေးတယ်တတိတော်များ သတုမာရဏမင်းကြီးလေးပါပါဗျာ အရှင်ဘုရားအတယတံမကြမ်းမမာဖြစ်နေတာတွေ့လို့တပည့်တော်များဖူလဲဖူရအောင်ကုနာပြုအလုပ်လဲလုပ်ရအောင်ဆိုပြီးတော့တပည့်တော်များလာပါတယ်ဘုရားလို့ကြောက်ထားတော့ကောင်းပြီသို့တော်လည်းပဲတို့များမှကုနာပြုလို့မဲ့ညီတော်စုံရရှိနေပြီဒါကြောင့်မလို့သင်တို့မလိုပါဘူးအေးအေးဆေးဆေးကိုနေရာကိုပဲပြန်ရပါတော့လို့ အရှင်သာရိပုတ္တရာမိန်ကြားတော့နတ်ကြီးလေးပါလည်းပဲအရှင်သာရိပုတ္တရာရဲ့စကားမလွန်ဆန်တာလို့လက်အုပ်ချီနောက်ဆုံးနောက်ဆုံးနဲ့ဆုပ်ပြီးတော့အခန်းထဲကထွက်ပြီးကိုယ်ပြောက်သွားကြနောက်မကြခင်ပဲတာဝတိန်သာနတ်ပြည်ကိုပိုင်ဆိုးတဲ့တရားမင်းကလည်းရှင်ဒီအတူပဲဆင်းလာပြီးတော့အရှင်သာရိပုတ္တရာထံလျှောက်ထားလို့ အရှင်သာရိပုတ္တရာကတရားမင်းရဲ့အပြုအစုကိုလည်းမခံမဲနဲ့ပြန်လွတ်လိုက်တယ်တရားမင်းပြန်သွားတဲ့အခါကျတော့မြမပြေကမြမကြီးတွေအရှင်သာရိပုတ္တရာဌာမောက်ရောက်လာပြန်လို့ရှေ့အတိုင်းလျှောက်ပြန်တဲ့အခါကျတော့ရှင်သာရိပုတ္တရာကလည်းပဲ ပြုစုမဲ့ပုဂ္ဂိုလ်အစဉ်နဲ့ရှိနေလို့မလိုတဲ့အတွက်ဓမ္မကြီးတွေရဲ့အပြုစုလည်းမခံဘဲနဲ့ကိုယ်နေရာကိုယ်ပဲပြန်မို့ရာမိတ်ကြတဲ့အတွက်ဒီဓမ္မတွေလည်းပဲအင်မတန်တောက်ပတဲ့ကိုယ်ရောင်ကိုယ်ဝါတွေလင်းကျင်းစွာနဲ့သာရီပုံနှင်းမာကြီးရဲ့တအိမ်လုံးကိုအယောင်တဝန်းဝင်းနဲ့နေကြီးကြောင်တောင်လို့လင်းစေပြီးတော့ကိုယ်ပြောက်ပြီးတော့ဓမ္မပြည်ပြန်ရောက်သွားကြရတယ် ပါရိပုံနေမကြီးဟာသူ့အခန္တကမီးပြီးတော့ကုဆွေသောကရောက်ပင်ရောက်နေတော်လည်းပဲဒီပုဂ္ဂိုလ်တွေသားတော်ရဲ့အခန်းကိုဝင်လိုက်ထွက်လိုက်လုပ်နေတာရောသားတော်အခန်းထဲကစကားပြောရင်တဲတယ်ရောကြားရတယ်ကြားရလို့မို့တတိထားမိတဲ့အခါကျတော့အင်မတန်ထူးခြားတဲ့ပုဂ္ဂိုလ်တွေပါကလားဘယ်လိုပုဂ္ဂိုလ်တွေများပါလိမ့်မလဲလို့သိကျင်စိတ်ဖြစ်လာလို့ အရှင်သာရိပုတ္တရာရဲ့အခန်းဝင်ပြီးတော့မေးရတယ်သာတော်ဆုံးကအခုနငါရဲ့သားတော်ကြီးသာရိပုတ္တရာရဲ့အထံတော်ကိုလာကြတာဘယ်သူတွေလဲမေးတော့သုံဒမထေရဖြေကြတဲ့ပထမလာတာကတော့ သတုမာရဏမင်းကြီး၄ပါးဒုတိယလာရကတရားမင်းတတိယလာရကမြမာကြီးတွေဖြေကြတော့အံ့ဩလွန်လွန်လို့သာရိပုတ္တိမကတခါအရှင်သာရိပုတ္တရာကိုထပ်ပြီးမေးပြတယ်မသားတော်ရဲ့သားတော်ထာမှာလာကြတာသလဝေဒနာထံခံစားရလို့မို့အာတော်နှဲ့ပြီးတော့ညှို့ခွေပြီးပြော့နေတဲ့ ငါသားတော်ရဲ့အထာမှာဒီပုဂ္ဂိုလ်တွေလာတာကဘာကိစ္စလဲအရှင်သာရိပုတ္တရာမတိဒီအခါကြတော့မှအကွက်ရလို့ဟုတ်မေတော်ကိုစကားပြောရဟုတ်တယ်မေတော်ပထမလာတာကတော့သတုမဟာရဏမင်းကြီးပဲသားတော်ကိုပြုစုဖို့လာပါတယ်ဒါသေးတဲ့သားတော်ကပြန်လွှတ်လိုက်ပါတယ်အမလေးသတုမဟာရဏမင်းကြီး ကိုရောင်ကိုဝါတွေနဲ့အဲ့ဒီဝိတုမာရဏမင်းကြီးတွေတဲ့ငါသားတော်ကမြတ်သလားမြတ်တာပေါ့မယ်တော့ဒီသတုမာရဏမင်းကြီးတွေတဲ့ငါသားတော်ကတောင်မြတ်တယ်ဆိုလို့ရှိရင်သားတော်ရဲ့ဆရာဖြစ်တဲ့ဂေါရမရှင်တော်မြတ်ဘုရားဆိုလို့ရှိရင်တော့ပြောပွေရမရှိဘူးပို့လို့သာမြင့်မြတ်မှာပေါ့ဟုတ်ပြီလေမေတော်သားတော်တို့ ဘုရားရှင်တော်မြတ်ဘုရားမွေးဖွားစဉ်အခါကသတုမာရဏမင်းကြီး၄ပါးဆိုတာရှင်တော်မြတ်ဘုရားအလောင်းတော်သိတ္တမင်းသားလေးကိုရွှေကွန်ရက်နဲ့ခံယူရတဲ့အခြေအနေအထိသားတော်ရဲ့ဆရာကမြင့်မြတ်ပါတယ်။အော်ဒါဖြင့်နေပါအောင်တရားမင်းကတော့အဲတရားမင်းဆိုတာမဲတော့ သာတော်တို့သာတော်တို့ရဲ့ဆရာမြတ်စွာရှင်တော်မြတ်ဖရာရဲ့တပိတ်ကင်ကိုရင်ကလေးမျှပါပဲတပိတ်တင်ငန်းကိုနောက်ကကင်လိုက်တဲ့ကိုရင်ကလေးလောက်ပဲရှိပါတယ်ကျွန်တော်မြတ်ဖရာခန္ဓာဝါမြောက်တာဝတိဏနတ်ပြည်မှာအပိဓမ္မာဒေသနာတော်ဟောကြားပြီးတော့ သင်္ကပ္ပနဂိုပြေဆင်းလာတဲ့အခါကဆိုရင်ဟောဒီတရားမင်းပေါ့ရှင်တော်မြတ်ဖုရားနောက်ကတပိတ်သင်္ကန်းကိုင်းပြီးတော့နောက်ကလိုက်လာတာဘလောက်ပဲရှိပါတယ်မေတော့အမလေးမြင့်မြတ်လိုက်တာနော်မြင့်မြတ်လိုက်တာပါရိပုံလေးမှအခုမှမန်နေကြသွားတယ်သူတို့ကတကိုးကိုမြင်ရမှအဟုတ်ကြီးထင်ရတဲ့သဘောရှိတာကို ဒါဟာဉာဏ်တိမ်တဲ့ပုဂ္ဂိုလ်တို့ရဲ့သဘောပဲနောက်နေပါအောင်သားတော်ရဲ့နောက်ဆုံးမဲတော့တိုက်ခန်းကြီးတိုက်ကြီးတရိုက်လုံးအိမ်ကြီးတစ်ဆောင်လုံးဝင်းဝင်းပြောင်သွားအောင်အယောင်တွေတလက်လက်နဲ့အင်မတန်တင့်နေသွားလာတဲ့ပုဂ္ဂိုလ်ကတော့ဘယ်သူပါလိမ့်မလဲအဲ့ဒါကတခြားမဟုတ်ဘူးမဲတော့မဲတော်တို့ရဲ့ဖရာကြီးပေါ့ မေတော်တို့ရဲ့ဖရာမဟာပြမကြီးဆိုတာပေါ့ဩမေတော်တို့ဖရာမဟာပြမကြီးတဲ့တောင်ငါသားတော်ကမြတ်တယ်နော်မြတ်သဘောမေတော်ရဲ့ဒါကြောင့်မလို့ပဲသားတော်ကိုလာကြည့်လို့သူတို့လာပြီးတောင်းမနာပေါ့ဒီအခါမှာတာရီပုံနေမှာအစွမ်းကုန်စိတ်ကြသွားပြီဘာကြောင့်လဲလို့ဆိုတော့ သူတို့ဟိန္ဒူယမနာဝါဒအရာယူဆတာကခါစောစောကပြောခဲ့သလိုပဲလောကကြီးနဲ့တကွလူတွေကိုမဟာပြမကြီးကဖန်ဆင်းလိုက်တာအဲဒါလို့ဖန်ဆင်းလိုက်တဲ့အတွက်လူတွေတ attva တွေလောကတွေဖြစ်လာပြီးတော့ဒီတ attva တွေရဲ့တဏ္ဍာမှာလည်းပဲ မဟာဗြဟ္မာကြီးကဇီဝအတ္တခေါ်တဲ့အသက်ဝိညာဉ်လေးတွေတွင်းပေးလိုက်လို့မို့လို့အသက်ရှင်တည်နေတယ်။ဒါကြောင့်မို့ဒီမဟာဗြဟ္မာကြီးဟာပတ္တဝါအားလုံးရဲ့အာကိုအားထားရာပြုရာဘုရားကြီးပဲလို့သူတို့ကယူဆတယ်ကိုအဲ့ဒါလိုယူဆထားတဲ့မဟာဗြဟ္မာကြီးကအခုသူအထင်သေးအမြင်သေးဖြစ်နေတဲ့ အရှင်သာရိပုတ္တရာထံလာပြီးတော့သူနာပြုစုရလေလို့ရှောက်ထားတာကိုယ်တိုင်တွေ့ကိုယ်တိုင်မြင်ရတဲ့အခါကျတော့ဩသားတော်ကဒီပြမာတဲ့မြတ်တကိုဆိုတာစိတ်ထဲမှာသေသေးချာချာဆုံးပြနိုင်သွားတော့စိတ်တက်ကမန်ကကျိုးသွားတယ်ဒီကမှသားတော်တောင်းမှာပဲဒီလောက်မြင့်မြတ်တယ်ဆိုလို့ရှိရင်ငါသားတော်ရဲ့ဘုရားဗုဒ္ဓရှင်တော်မြတ်ဘုရားဆိုလို့ရှိရင်တော့ ပြောပြရမရှိဘူးဒီတဲ့မြတ်မြတ်ပြီမှာပဲနှုတ်ကကျူးတယ်ဒီကံမှာအရှင်သာရိပုတ္တရာကသိတော်မူတယ်ဩမေတော်စိတ်မန်ကြသွားပြီသားတော်အပေါ်နဲ့မိမိအပေါ်နဲ့မိမိရဲ့ဆရာရှင်တော်မြတ်ဖုရားအပေါ်မှာစိတ်ညစ်လာပြီလို့သိတာနဲ့အရှင်သာရိပုတ္တရာကဒီအခါမှာအကွက်ပေါ်လို့မလို့တရားဟောတယ်မေတော်ရဲ့သားတော်တို့ ဆရာဘုရားရှင်တော်မြတ်ဖရာဆိုတာလူနာမြမတတ္တဝါတို့ရဲ့ဆရာသေယုသစုအစ်စ်မௌချဖြစ်ပါတယ်ဒီဘုရားရှင်တော်မြတ်ဖရာမှာအမတန်သူများနဲ့မတူတဲ့မတုနိုင်မတိုင်းနိုင်မနိုင်နိုင်တဲ့ဂုဏ်တော်တွေနဲ့ပြည့်စုံပါတယ်တမ်းပြီးတော့ဝိပဿနာတရားဟောလို့လည်းမဖြစ်ဘူးသစ္စာလေးပါးဟောလို့လည်းမဖြစ်ဘူးဘာကြောင့်လဲဆိုအဲ့ဒါလောက်သိနိုင်တော့အောင်သူ့ရဲ့စိတ်ဓာတ်နဲ့ အခြေခံဉာဏ်ကပြင်ပြီးသားဆင်ပြီးသားဒါတွေပုံနေမှမှမရှိသေးဘူးဒါကြောင့်မလို့လွယ်လွယ်ကစပြီးတော့သူရဲ့သရာတရားကိုဖွင့်လိုက်ပြီးတော့မှယုံကြည်မှုသရာတရားတိုးလာလို့မို့လို့ကံလစိတ်ဓာမုဒိစိတ်ဓာဝိနိဝရဏစိတ်ဓာဆိုတဲ့ဒီစိတ်တွေဖြစ်လာတော့မှကြည်လည်တဲ့စိတ်တက်ကြွတဲ့စိတ်တရားတော်ကိုသိလို့တဲ့စိတ်အဲ့ဒီစိတ်တွေဖြစ်လာတဲ့အခါကြတော့မှ မဂ္ဂင်7ပါးတစ္ဆာ4ပါးဒီတရားကိုဟောရမှာကိုဒါကြောင့်အရှင်သာရိပုတ္တရာကအမတန်အားတော်နှဲ့နေတဲ့ကြားထဲကမေတော်ကိုမွေးကျေးဇူးဆက်ခြင်းနဲ့စိတ်ထားနဲ့ဒီအချိန်မှဒီမေတော်ကိုငါကြွအောင်မထွတ်နိုင်ဘူးဆိုလို့ရှိရင်ဒီမေတော်ဟာမိစ္ဆာဒိဋ္ဌိဘဝနဲ့ပဲဒီတိုင်းစခန်းသွားရတော့မှာပဲအဲဒါလို့စဉ်းစားပြီးတော့မေတော်ရဲ့တားတော်တို့ရှင်တော်မြတ်ဖရာဟာ သောဘဂဝါတို့သုံးလူထွတ်တာရှင်တော်မြတ်ဗျာသည်ဣတိပိကိလေသာအငြိအကျေကင်းဝေးစင်ကြယ်သောဤအကြောင်းကြောင့်လည်းအရဟံအရဟံလေးဟုသောဂုဏ်ထူးဖြင့်ချီးကျူး၍မဆုံးဖြစ်ပါပေ၏သောဘဂဝါရွှေဘုံတော်တခွင်သုံးဝင်ထွတ်တာငါတို့ဆရာရှင်တော်ဖရာသည် ဣတိပိပိလျာမှန်သမျှတကမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောဤအကြောင်းကြောင့်လည်းသမ္မာသမ္ဗုဒ္ဓသမ္မာသမ္ဗုဒ္ဓဂုံတူဖြင့်ချီးကျူး၍မဆုံးဖြစ်တော်မူပါပေ၏သောဘဂဝါရွှေဘုန်းတော်တခင်သဝင်တတာငါတို့ဆရာရှင်တော်ဘုရားသည်ဣတိတိ ဝိဇ္ဇာသုံးပါးဝိဇ္ဇာ၈ပါးသရဏတရား35ပါးတို့နှင့်ခမချကုံလုံးပြည့်စုံတော်မူသောဤအကြောင်းကြောင့်လည်းဝိဇ္ဇာသရဏတံပန်သောဝိဇ္ဇာသရဏတံပန်နာဂုံသူနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏ဝါဝိဇ္ဇာ ဣတိတိအတိတရားအကျင့်တရားတို့နှင့်သင်္နေရှားရှားပြည်စုံတော်မူသောဤအကြောင်းကြောင့်လည်းဝိဇ္ဇာသရဏတမ္ပန္နောဝိဇ္ဇာသရဏတမ္ပန္နာဂုံတုနှင့်ချီးကျူးမဆုံးဖြစ်တော်မူပါပေ၏သောဘဂဝါရှင်ဘုန်းတော်တခင်သုံးဝင်ထထငါတို့ဆရာရှင်တော်ဖရာသည် ဣတိတိကျိုးရှိဟုတ်မှနတံသောစကားကိုယ်တော်မိန့်ကြတော်မူတတ်သောဤအကြောင်းကြောင့်လည်းသူကတော်သူကတာဂုံလူဖြင့်ရှိကျူမဆုံးဖြစ်တော်မူပါပေ၏အရှင်သာရိပုတ္တရာကမြတ်စွာဘုရားရဲ့ဂုံတွေကိုပါရိပုံထဲမှာသိယုံအတိဘယ်ဖွင့်ပြပြီးတော့ဟောကြားပါရိပုံထဲမှာဤဟာမူလတွေက ရံညွတ်လာတဲ့စိတ်ထားမှဒီကုံတော်တွေကြားရတဲ့အခါကျတော့သူရဲ့တဏ္ဍာမှာအင်မတန်ကြည်လင်ကြည်မှုတဲ့စိတ်တွေဖြစ်ပြီးတော့ယုံကြည်မှုတွေတစ်ပြေးတဲ့တစ်ပြေးတိုးလာတယ်ယုံတဲ့စိတ်တွေတစ်ပြေးတဲ့တစ်ပြေးတိုးလာတာနဲ့အမျှသူရဲ့စိတ်တွေဟာလည်းပဲနားထောင်ရင် နားထောင်ရင်နဲ့ကြည်လင်ရှင်လန်းပြီးတော့တက်ကြွလာတယ် သောဘဂဝါရှိဘုန်းတော်တခင်သံဝင်ထွတ်တာငါတို့ဆရာရှင်တော်ဘုရားသည်ဣတိပိတတောကတာသင်္ခါရဟုလောကသုံးတွင်အကုန်အစင်သိမြင်တော်မူသောဤအကြောင်းကြောင့်လည်းလောကဝိဒုလောကဝိဒုဟူသောဂုံတုနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏။ သောဘဂဝါရှိဘုန်းတော်တခင်သုံးဝင်တုတ္တငါတို့ဆရာရှင်တော်ဘုရားသည်ဣတိတိမယင်ကြေးကြညာတတ္တဝါများကိုယင်ပါလေအောင်သွေးဆောင်ဆုံးမခြင်း၌သူပဲกินတော်မူသောဤအကြောင်းကြောင့်လည်းအနုတ္တရပုရိသဓမ္မတာရတိ အနုတ္တရောပုရိသဓမ္မတာရတိဂုံလူဖြင့်ဖြည့်ကျူမဆုံးဖြစ်တော်မူပါပေ၏သောဘဂဝါရှိခေါနာတခင်သဝင်တတငါတို့ဆရာရှင်တော်ဘုရားသည်ဣတိပိလူနာမြမတတ္တဝါတို့ဤဆရာတစုအစစ်ဖြစ်တော်မူသောဤအကြောင်းကြောင့်လည်းတထာဒေဝမနုဿာနံတထာဒေဝ မနုဿာနာဂုံလူဖြင့်ချီးကျူးမဆုံးဖြစ်တော်မူပါ၏သောဘဂဝါရှိဘုန်းတော်တခင်သက်ဝင်တတငါတို့ဆရာရှင်တော်ဘုရားသည်ဣတိပိသစ္စာ၄ပါးအမှန်တရားတို့ကိုပိုင်းခြားထင်သည်သိမြင်တော်မူသောဤအကြောင်းကြောင့်လည်းဗုဒ္ဓဗုဒ္ဓဂုံလူနှင့်ချီးကျူးမဆုံးဖြစ်တော်မူပါ၏ ဝါသစ္စာလေးအင်ကိုယ်တိုင်မြင်၍များဖြင့်ဝေနေတတိတွေကိုလည်းသိစေတော်မူသောဤအကြောင်းကြောင့်လည်းဗုဒ္ဓဗုဒ္ဓဂုဏ်လူဖြင့်ဖြည့်ကျူမဆုံးဖြစ်တော်မူပါ၏သောဘဂဝါရွှေဖုံးနာတခင်သုံးဝင်ထွတာငါတို့ဆရာရှင်တော်ဖရာသည်ဣတိပိဣတရိယစသည်ဘုံ၆လေးနှင့် ကြောင့်ဒီပြဝါတော်မူသောဤအကြောင်းကြောင့်လည်းပကဝါပကဝါဒီဟုသောဂုံတူးဖြင့်ချီကျူမဆုံးဖြစ်တော်မူပါပေ၏အရှင်သာရိပုတ္တရာမထေရမြတ်ကမြတ်စွာဘုရားရဲ့ဂုဏ်တော်ကိုးပါးကိုအကျဉ်းချုပ်သိတာရောများဖွင့်ပြီးဟောပြသာရိပုတ္တရာကြီးဟာငြိမ့်ပြီးနားထောင်နေရာကနေပြီး ကိုယ်စိတ်ထဲမှာယုံကြည်မှုတွေအပြည့်အဝရှိတဲ့အခါကျတော့မှအရှင်သာရိပုတ္တရာကသစ္စာလေးပါးတရားကိုဟောရတယ်သစ္စာလေးပါးတရားဟောလို့တရားအဆုံးမှာသာရိပုတ္တရာကြီးဟာအရိယသစ္စာလေးပါးကိုသောတာပတ္တိမဉ္ဇဏ်နဲ့ထိုးတွင်သိမြင်လို့မလို့သောတာပန်ဖြစ်သွားမိမိကြီးကျွတ်တန်းဝင်သွား သောတာပတ္တိမဉဏ်ဖုန်ဉဏ်ရပြီးလို့ပစ္စုခဏဉဏ်နဲ့ဆင်ញံလဲပြီးရောပါရိပုံနေမကြီးဟာဝမ်းသာလိုက်တာလေပြောမဆုံးမလေးဒီလောက်ကောင်းတဲ့ဖရာဒီလောက်ဂုဏ်လူတွေနဲ့ပြည့်စုံတဲ့ဖရာဒီလောက်ငြိမ်သက်အေးချမ်းစေတဲ့ဖရာဒီလောက်ငြိမ်သက်အေးချမ်းစေတဲ့တရားဒီနေရာတော်တွေကိုငါသားတော်ဟာအခုမှပဲမေတော့ကို ဟောပြတယ်ရှိကမဟောခဲ့ဘူးဘာကြောင့်များရှိကမဟောခဲ့ပါလိမ့်ရှိကများဒီတရားတွေမေတော်နာခဲ့ရလို့ဒီတရားတွေမေတော်သိကြရရင်ဘယ်လောက်ကောင်းမလဲသားကိုအပြစ်တင်တယ်လို့လို့နဲ့ဝမ်းပါလွန်းလို့အပြစ်တင်စကားလို့လို့နဲ့စကားဆိုတယ်ဒီတော့အရှင်သာရိပုတ္တရာကကိုယ်တိုင်လည်းပဲတရားဟောရလို့တော်တော်လေးခန္ဓာကိုယ် မောဟိုက်သွားတဲ့အတွက်ဒီလည်းလေနောက်ထပ်ပြောစရာမလိုတော့လို့မွေးကျေစုဆတ်တာလဲကုံပြီဖြစ်တဲ့အတွက်မေတော်ဘလောက်ဆိုလို့ရှိရင်တော်လောက်ပါပြီမေတော်ကိုသားတော်မွေးကျေစုဆတ်ပြီးပါပြီဒါကြောင့်မလို့မေတော်သွားနိုင်ပါပြီလို့မိတ်ရလိုက်တဲ့အခါကျတော့သာရီပုံလင်းမကြီးကမသွားခြင်းသွားခြင်းနဲ့သားတော်အခန်းကတဖြည်းဖြည်းထွက်ခွာသွားတော့ မေတော်ကြီးထွက်ကသွားတော့ခဏအနာယူလို့မကြခင်မှာပဲစုံနာဖြီကိုအရှင်သာရိပုတ္တရာကမိန့်ကြားဤတော်စုံနာအချိန်ဘယ်လောက်ရှိသွားပြီလဲမှန်မှလင်းမှုနီးပါပြီဖေရာအော်လင်းမှုတောင်နီးပြီကိုဒီလိုဆိုလို့ရှိရင်သုံးဒ ငါ့ကိုထူပေးသမှာအုံးအရှင်ဆုံးနာမထေရအရှင်သာရိပုတ္တရာကိုဖေးမှပြီးထူပေးလို့ထူပေးပြီးတဲ့အခါမှာနောက်ထပ်ကနေပြီးအသာဖက်ပြီးထိမ့်ပေးထားရှင်သာရိပုတ္တရာမထေရခန္ဓာကိုယ်ကတော့အာတော့တော်တော်နှဲ့ပြီးတော့နေပြီသို့တော်လည်းပဲစိတ်တော်ကဝေဒနာနုပဒနာရှုနေတာဆိုတော့ စိတ်တော်ကတော့ကြည်လင်ရှင်လန်းလျက်ပဲဒါကြောင့်မို့ဆုံးတာသွားပါကြီးငါတတိသားငါတတိယဟန်တော်900ကိုခေါ်ပါကြီးလို့မိန့်တော်မူတဲ့အခါကျတော့အရှင်ဆုံးတာဟာအရှင်သာရိပုတ္တရာကိုနောက်ဖက်ကခေါင်းနေနဲ့အခုခံမိပေးထားခဲ့ပြီးတော့နောင်တော်ကြီးရဲ့ အမိတ်နာမလွန်လန်သာလို့မလို့နောင်တော်ရဲ့တိုက်ခန်းကခွာသွားပြီးတော့ယဟန်တော်900သွားပြီးတော့အကြောင်းကြားရတဲ့ရှင်ဘုရားတို့အရှင်ဘုရားတို့ကိုနောင်တော်ကြီးကခေါ်တော်မူတဲ့ကြွကြပါလို့ကြောက်ထားတော့ယဟန်တော်900လည်းပဲဒီအတန်ကိုပဲစောင့်နေတာဖြစ်တဲ့အတွက်အလုံးမဲ့ငြိမ်ငြိမ်သက်သက်နဲ့အရှင်သာရိပုတ္တရာရဲ့အခန်းကိုဝင်လာကြရောက်လာတဲ့အခါကျတော့ ခြေကိုဝှချပြီးတော့လက်အုပ်ချီမိုးပြီးတော့ဗာများမိတ်မလဲဆိုတာနားထောင်နေကြတယ်အဲလိုနားထောင်နေကြတော့မှပဲအရှင်သာရိပုတ္တရာကငါရှင်တို့ငါရှင်တို့နဲ့တို့များနဲ့44ဝါပတ်လုံးအတူတူသွားလာနေတိုင်းကြင်ကြားအထုတ်နေကြတဲ့အတော်အတွင်းမှာငါရှင်တို့အပေါ်မှာတို့များ သဇုံတရားကိုမှုနှုတ်မှုပြမမိတာများတကယ်လို့များရှိကြရင်ခွင့်လွတ်ကြပါတောင်းမှန်တယ်ဘာကြောင့်တောင်းမှန်ရတော့တောင်းမှန်တာထောက်ခြင်းအားဖြင့်အရှင်သာရိပုတ္တရာပြိဋိဘံသံဃာနီးပြီလို့သံဃာတော်တွေသိကြတယ်သိကြ